ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတတလူသာသနာပြုစခန်းတွင်19ရက်9လ68ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော်ဟိုလောကုတ္တရာတရား9ပါးရှိဟုတ်ကလားမက္ခ၄ပါးရှိတယ်ဖူပါ၄ပါးရှိတယ်ဟုတ်ကလား အဲ့တော့မဲတစ်ခုဖို့တစ်ခုကြာရင်နိဗ္ဗာန်တစ်ခုတင်တယ်ဟဲ့ဟုတ်လားဟင်အဲ့တော့လောဘုဒ္ဓတရား၉ပါးအဲ့တော့တို့ဒီကနေ့ကနေပြီးတော်တယ်လာပြီနေဒီ၉ပါးဒီလောက်ပေါင်းထင်ရမယ်ဟုတ်ကလားအဲ့တော့တို့ပါတော့အဓိပါရမီဆိုတာပါလာပဲကွယ်အဲ့တော့သီလလည်းအဋ္ဌာသီလယူတာတော့ဟင် ကျန်တဲ့ရက်တွေကတော့နေ့နှစ်ချက်ဒူတိုင်းဒူတိုင်းဒီဒီလာထပ်ယူနေမှာလေသို့တော့အဲ့ဒါကျတော့ဒီလာဖေးတယ်လို့ခေါ်ဒီနေရာကပြီးယူထားပြီဟုတ်ကလားမချနဲ့တော့ဒီဒီလာပြီးအောင်ယူထားလိုက်တော့ဟင်တို့ဘာလို့လောကုတ္တတရားကိုယ်ပါနဲ့ညီညွတ်တဲ့တရားကိုတို့အထုံးမှာမကိုယ်ပါဒီလားအဲ့တော့ကိုယ်ပါဒီလားဆိုတာယုံဒီလားရှိခုနဲ့စိတ်ဒီလားတခု ပုဂ္ဂိုလ်ဟိုမေတ္တာသာဂတိနာစေတသာဆိုတာစိတ်ထင်တယ်သူစိတ်ဒီလားဒီပါဏာတိပါဒကနေပြီးတို့ယူနေကြဖြစ်တဲ့ဥဒ္ဒသေနာတွေအောင်ကကိုယ်နဲ့နှုတ်နဲ့လုံရင်ရတယ်ဟင်ကိုကကြတော့မေတ္တာစိတ်နဲ့နေရမယ်ဆိုတော့စိတ်ကလေးတစ်ချက်အာယုံကိုမြင်လိုက်လို့လောဘနဲ့ပြင်မာလိုက်ရင်မေတ္တာပြတ်ပြီးတာမှတော့ဟင်အာယုံတော့ကိုစိတ်ကလေးတစ်ချက်ပါသွားလို့ ဒေါသနဲ့ပြမရင်လည်းအဲ့ဒီသီလပြက်ပြီးတာမှတ်တော့ဟင်သူကဟိုမေတ္တာရဲ့တရားကိုကအာရောတာဟုတ်ပဲမေတ္တာရဲ့ဆန့်ကျင်ဘက်ကຢာကနဲ့ဒေါသဟုတ်ပဲဟုတ်ကလားဟင်မေတ္တာရဲ့ဆန့်ကျင်ဘက်ဒီຢာကနဲ့ဒေါသဟုတ်ကလားအဲ့တော့ဒီမေတ္တာကမ္မထံကိုယူတဲ့ပုဂ္ဂိုလ်ကအမှန်မလွတ်ပါနဲ့တော့ဟုတ်ကလားအမှန်လွတ်တာနဲ့သူတွေးတော့မှတင်တယ် နောက်ကျောင်းကခံစားခဲ့မှုတဲ့အာယုန်တွေကိုပြန်ပြီးသမြုပ်ပြန်ပြီးလောဘတစ်ချက်ဖြစ်လာရင်ဟောလောဘနဲ့ပြန်ပတ်တာတယ်ဟဲ့ပြင်မလိုက်တာပဲတဲ့ဟင်ဒေါသတစ်ချက်ဖြစ်မိရင်ဟောဒေါသနဲ့ပြန်ပြီးပြင်မလိုက်တာပဲဟုတ်ကလားအဲ့တော့ဒုစိတ်ကလေးကယောဂီတယောက်ပြီးရှေ့ရောက်နောက်ပြန်မရှိအောင်လုပ်ရမှာမလားပိစုပန်တဲ့တွေကိုဒုစိတ်ကလေးရှင်းနေအောင်စိတ်ကလေးကိုကြောင်းရတော့မယ်တဲ့ဟုတ်ကလား စိတ်ကလေးထိညာကြောင်းညာတော့မှာဟိုးကွအဲ့တော့တို့ဒီရှုမှတ်မှုမပြတ်လို့ရှိရင်မေတ္တာရှိပြီးသားလို့မှတ်လိုက်တော့ဟင်ရှုမှတ်မှုမရှိရင်မေတ္တာပြတ်နေပြီးသားမှတ်တော့သူကဟိုနာဥပုပ်ကူဟင်ရှုနိုင်မှာမလားဗျာဟင်တာတာတွေမူမေးတာဗျာတာတာတွေမူလည်းပြီးတာဗျာဟင် တန်ရမယ့်ပုဂ္ဂိုလ်ကိုလည်းတန်အောင်ပေးတာဗျာဟင်မတန်မဲ့ပုဂ္ဂိုလ်ပေးလို့မရပါဘူးဗျာဟုတ်ကလားဟင်တို့ဘက်ကလည်းဟိုတန်သူမသာပေးလို့ရတာဟုတ်ကွဟုတ်ကလားအဲ့တော့ကဲတို့ကိုပါတိလာယူဆို ဖလားမေဃဖလားညာနာတာညာနာတာပြေစရောပြေစရောဟောတုဟောတုမေမေဘုရားတပည့်တော်ဘုရားတပည့်တော်ဘုရားတပည့်တော်မာဤဘုရားတပည့်တော်မာဤဣတံပုံညာဣတံပုံညာယခုယခုသောက်တရားတော်သောက်တရားတော်ရဏဂုံရဏဂုံသုံးပါးနှင့်သုံးပါးနှင့်ဥပါတော်ဥပါတော်သီလဘုသူတိသီလဘုသူတိမေဃဖလားမေဃဖလားညာနာတာညာနာတာ ညာပူညာအားပူညာအားဣစေယောဣစေယောကျေးဇူးပြုတတ်သောကျေးဇူးပြုတတ်သောအကြောင်းအထောက်ပံ့လေအကြောင်းအထောက်ပံ့လေဟောတုဟောတုဖြစ်ပါသေးတာဖြစ်ပါသေးတာအာပမာဒေနာမမိမလျော့မပေါ်မသာသောတတိတရားဖြင့်ကံပါရိတတေလပမာတိပညာသုံးသိက္ခာကိုလုံညုံစွာဆောင်ထင်းထောက်တည်နိုင်ကြပါစေ။ စပြီးတော့ဒီကနေ့တော့9နာရီပေါ်လေနောက်ရနောက်ရဒီကြတော့နေ့နှစ်ချက်နှစ်ချက်ပေါ့အဲ့ဒီမှာဟောမဲ့တရားတွေကြတော့အလုတ်ပေးတရားလို့ခေါ်တယ်အလုတ်ပေးတရားဆိုတာအလုတ်လုတ်ဖို့ပြီးမဲ့တရားလားနားထောင်မှုပြီးတဲ့တရားမဟုတ်ဘူးလို့သဘောပေါက်ကြဟင်အလုတ်ပေးတရားဆိုတာဘာပြောတာတော့ အလုံးလုံးပုတ်ပေးတဲ့တရားဟင်အဲ့တော့ဒီအလုံးပေးတရားဆိုတာကတို့ယောဂီတွေကကိလေသာစစ်ကိုတိုက်ရမှာတယ်ဟင်ကိလေသာစစ်ကိုတိုက်မဲ့တပါးတွေအဲ့ဒါပိက္ခုပဲဟင်ပိက္ခုဆိုတာတို့သင်္ကန်းဝတ္တပြောတာမဟုတ်ဘူးကိလေသာကိုဖြည့်ဆည်းပြနေတာကိုပိက္ခုလို့ခေါ်ကိလေသာပက္ခတိတိပိက္ခု ကိရိတိကိရိတာတို့ဘက္ခတိချူးဖက်ဖြစ်စီတိုက်ဣတိတသမတို့ကြောင့်ဘိက္ခုဘိက္ခုဟုတ်ကဲ့ဘယ်လိုဘိက္ခုတို့ဆိုပฏิပတ်တိပုရကောဤဒီဝဝဟောတုမနုသောဝဘိက္ခုတိသင်္ကကိသတိတဲ့ဟုတ်ကဲ့အဲ့ဒီဖျားခိုင်းတဲ့အတိုင်းတမ္မာပฏิပတ်အကျင့်မြတ်ကိုကျင့်နေတဲ့ပုဂ္ဂိုလ်မှန်များဒီဝဝဟောတုလူပဲဖြစ်ဖြစ်ဟင်နာပဲဖြစ်ဖြစ်မနုသောဝါဟောတုလူပဲဖြစ်ဖြစ်ဘိက္ခုတိသင်္ကယဟံဟူသောရည်အတွက်သူကိတ္တိရောက်ပါတယ်တဲ့ဟုတ်ကလား အဲ့တော့တို့ယောဂီတွေတော့ယောဂီတွေပဲတို့ယဟန်ကြတော့ယဟန်ယောဂီလို့ခေါ်ပြီးတို့တေကြတော့ဟိုလူယောဂီလို့ခေါ်ဟုတ်ကလားဟင်ဟုတ်ကလားတို့မူရင်လည်းတမျိုးပြောရင်တော့တို့ကဘုံကြီးယဟန်ခမည်းတော်ကလူယဟန်လို့ပြောပါမယ်ကိလေသာချုပ်ပဲပြသိနေတာယဟန်မဟုတ်လားဟုတ်ကလားအဲ့တော့ဘုံကြီးယဟန်နဲ့လူယဟန်တာပဲကွာဟုတ်ကလားဗျာဒီအဲ့တော့တို့ကဒီအလုပ်ပေး ဟိုတရားဟောတယ်ဆိုတာကတမှုတယောက်ရဲ့စိတ်ထွက်မင်ကုန်းနဲ့အတူတူပဲတိုက်ပွဲတစ်ပွဲတက်ရမယ့်အကြောင်းကိုဟောပါတခြားအကြောင်းကိုဟောလို့မရဘူးဟုတ်ကလားတူတူတာမန်ဟောတာကတော့တရားတက်ယုံလေးလျှောက်ဟောကြမှာပေါ့ကွယ်နားထောင်ကောင်းယုံလေးပေါ့ဟင်တရားတော့မဟုတ်ဘူးဟောလို့ရမှာပေါ့ဟုတ်ကလားအဲ့တော့တို့ဒီဟောတဲ့တရားတော်ပေါ်ကိုသဘောပေါက်ဖို့လိုအပ်ပါတယ် အဲ့တော့တို့ဒီစခန်းကိုဝင်မဲ့ယောဂီတယောက်ဟာအဝင်မှာတို့စီကိုဝင်ရင်းတစ်ခုပေးရပါလိမ့်မယ်တကယ်လူကျင်ရမယ်တကယ်လုပ်နိုင်ရမယ်ဆိုဒီနှစ်ခုပေးပြီးပေးပါအဲ့ဒါဝင်ကြီးပေးရပါလိမ့်မယ်ပေးနိုင်မှာမလားဟင်ဟင်တကယ်လည်းလူကျင်ရမလေတကယ်လည်းလုပ်နိုင်ရမယ်လူကျင်တယ်မလုပ်နိုင်ဘူးရမလားဗျလုံနိုင်တယ်မလူကျင်ဘူးရမလားဗျအဲ့ဒါကဝင်ကြီးနတ်တလူ စခန်းမှာဝင်မဲ့ယောဂီများတဲ့ဝင်ချင်းတစ်မျိုးပေးပြီးပါတော့ဟုတ်ကလားဗျအဲဒုစီကိုလာပြီးအလုပ်ပေးတရားနာရင်လေတရားနာကနှမျိုးပေးပြီးပါဟုတ်ကလားအဲဒီလည်းနှမျိုးပေးရမှာပဲဟုတ်ကလားသဘောပေါက်ရမယ်လိုက်နာရမယ်ဟုတ်ကလားဟင်သဘောပေါက်တယ်မလိုက်နာဘူးရမလားဗျဘယ်တော့ပဲတို့စစ်စင်ပေးနေနေတို့စစ်စင်ပေးတာတွေအလကားဖြစ်သွားမှာပေါ့ဟင် ဟုတ်ကလားအဲသဘောတော့ဟိုလိုက်တော့လိုက်နာတယ်သဘောမပေါက်ရင်ဟုတ်ဟုတ်ကလားအဲ့တော့သဘောပေါက်ဖို့ရနဲ့လိုက်နာဖို့ဒီနှစ်ခုကလည်းမရှိမဖြစ်တဲ့ကိစ္စပဲအဲ့တော့ကြံတဲ့တရားလိုဟာပေါ့သကလုံးတစ်လုံးနားရဲဝင်သွားတယ်ကြားပြီးပြီးပြီးဒီလိုနဲ့မပြီးပါနဲ့သကလုံးတစ်လုံးရဲ့နောက်မှာရှိတဲ့သဘောနဲ့တဘာဝကိုထိုက်အောင်နားထောင်ပါ ဟုတ်ကလားဗျဓမ္မသာတို့အလုံးလုံးတဲ့နေရာမှာတို့ခေါ်တဲ့တရားတွေဟာတောက်ဖို့ဖြစ်ပါလိမ့်မယ်ဟုတ်ကလားဗျဟင်ဓမ္မသာတို့ခေါ်တဲ့တရားဟောဟာကျိုးလဲနာတယ်မဗျတို့ဒီဘက်ကလည်းတရားနာကျိုးလဲနာတယ်မဗျဟုတ်ကလားဗျဟင်အဲ့ဒါအလုံးလုံးအလုံးပေတရားဟောတယ်လို့ခေါ်ပါတယ်ဗျအလုံးပေတရားနာတယ်လို့ခေါ်ပါတယ်ဗျဟင်အဲ့တော့သဘောပေါက်အောင်လဲနာယူပါ နာယူပြီးလေအဲ့ဒီတိုင်အကောင့်တွေပေါ်ပါဟုတ်ကလားအဲ့ဒါကိုသဘောပေါက်အောင်မယ်တိုင်နာရမယ်အဲ့ဒါတရားနာတဲ့အခါပေးရမယ်အခါနှစ်ခုဟုတ်ကလားအဲ့တော့တို့ဒီကနေ့တော့ကျင့်မှုရာရဲ့မူရင်းကိုပြောပါမယ်ဟုတ်ကလားလူရင်းပဲပြောပါမယ်နောင်မတရားတွေကအခြေပြောလို့ရပါလိမ့်မယ်ဘာလို့ဒီနေ့ချိန်ကိုလူပြီးပြောနေရမှာဟုတ်နိုင်ဝက်အတွင်းတို့ပြောနိုင်မှ 6နာရီကိုယောဂီတို့ထိုင်တဲ့နေရာချမ်းသာသာဖြစ်နေမယ်ဟုတ်ကလားဟင်အဲ့တော့ဒီကနေ့ပေးမဲ့ဒီအလိုပေးတရားတွေယောဂီတို့နိဗ္ဗာန်မရမချင်းဒီတိုင်းသုံးရပါလိမ့်မယ်ဘယ်တော့မှဒီဟာမပြောင်းတော့ဘူးကြာဟုတ်ကလားဒီကျင့်စဉ်တိုင်းကျင့်ရမှာနော်ဟုတ်ကလားအဲ့တော့ယောဂီတို့မှာအဲတို့ခုသခန်းဝင်ပြီးတရားတော်ရုံမဲ့ယောဂီတို့ခုနပြောတဲ့တို့ပါတော့ စီကံတွေလိုက်နာရမယ်ဆိုစိတ်တွေလေးသွားပါလိမ့်မယ်မလေးနဲ့လွယ်လွယ်လေးတတိတလုံးကြိုင်ပါဟိဟုတ်ကလားဟင်တကယ်လို့များတာတို့ကြွာတဲ့တို့မှာလည်းဘာလို့လို့မှတ်ခဲ့ဆိုရင်တရားအထုတ်ဖို့ကြောက်ဦးမလားကြွာတဲ့တို့ကဘာမှမမှတ်ခဲ့လို့ကြောက်နေတာဟင်ဟင်ကြွာတဲ့တို့ကလည်းဘာလို့လို့မှတ်ခဲ့ရင်ကွာတရားအထုတ်တယ်ဆိုတာတတိလေးထားတာပါပဲဆိုပြီးသွားလိမ့်မယ်ထင်တယ်အဲ့တော့ခမများတို့စိတ်ကြီးလေးမနေနဲ့ ဟင်ဟင်ပွဲကြည့်တယ်လို့သာမှတ်လိုက်ပွဲကြည့်တဲ့နေရာမှာပွဲကြည့်သူကခဲရင်မလားပွဲပြသူက ခဲရင်မလားပွဲကြည့်သူကဘာရင်ပါတော့ဟင်ဟင်ဖြာဘဝနေပြီးတော့သူပြတဲ့ဟိုပြွက်ကိုဟိုဘာတော့မျက်လုံးနှလုံးပြစ်တင်ထားလိုက်ပြီးမလွတ်တန်းကြည့်ဖို့ပဲထင်တယ်ပြတဲ့ဘက်ကရာကိုဇတ်ထုတ်ဓာတ်ရည်လဲအောင် ပြတာခဲရင်ပါလိမ့်မယ်ကြည့်တဲ့ဘက်ကလွယ်ပါတယ် ဟုတ်ဗျာအဲ့တော့တို့တရားအားထုတ်ရတာဒီတတိလေးတစ်လုံးဆိုတာတတိဟာမျက်လုံးမမဟုတ်ဘူးလားကြည့်တယ်ရှုတယ်မှတ်တယ်အတူတူပဲထင်တယ်ဟုတ်ကလားအဲ့တော့ဘာခဲရင်တော့လားဟုတ်ကလားမခဲရင်မှုတော့ဟုတ်ကလားဟင်ကြားပါမလားဟုတ်ဗျာအေးအဲ့တတိတစ်လုံးပဲဗျာအဲ့ဒီတတိဟာအသက်ပဲဟင်အဲ့ဒီတတိဟာယောဂီတို့ရဲ့အသက် တတိရှိနေတဲ့အချိန်ကယောဂီပဲတတိမရှိတဲ့အချိန်ယောဂီမဟုတ်တော့ဘူးအဲ့ဒါယောဂီတို့တက်သွင်းမှာဟောဒီတတိပဲဟင်ဒီတတိရှိနေရင်ကိလေသာဝင်နိုင်လေလားအဲအဲ့ဒါယောဂီပြတတိမရှိရင်ကိလေသာဝင်ပြီယောဂီသက်ကပြတ်သွားပြီလားဟုတ်ကလားအဲ့တော့ငါရဲ့အသက်ဒီတတိလို့မှတ်လိုက်ပါဒါပထမဆုံးမှားမယ်ကိစ္စပါဗျဟုတ်ကလားအဲ့တော့တို့ဒီတတိလေးတစ်လုံးနဲ့ပဲလုံနေရမှာပါဗျာ ဘာမှပြောင်းမအောင်ဗျာမှတ်ပါရဒါလေးပဲပြောချင်ပါတယ်ယောဂီတို့ကအနိစ္စဒုက္ခအနတ္တယုတ်နံတို့မေးနေမှမတင်မေးဘူးဟင်အစားလည်းမခိုင်းဘူးယောဂီတို့ရှာခိုင်းမှာမှတ်ပါပဲပြောမှာပဲဟုတ်ကလားအဲ့တော့ဒီမှတ်ပါကဘယ်မှတ်ပါမှာတော့ဆိုတော့ဒုစိတ်တိလေးဌာနသွားမှာအဲ့ဒီလေးဌာနကိုမှတ်ဖို့ပဲဟုတ်ကလားဒီစိတ်ပြီးလေးဌာနတဏှာမဟုတ်တဏှာသွားနေမှာ အဲ့တော့တကြက်၄ခုလို့ပဲသဘောထားလိုက်ပါဟင်အဲ့တော့တကြက်၄ခုရှိတဲ့နေရာမှာတို့နွားများလို့ဆိုလို့ရှိရင်တော့ဟိုစိတ်ကနွားပေါ့ကွဲဟင်တတိကနွားချောင်းသားပေါ့ကွဲအဲ့တော့နွားသွားတဲ့နေရာကိုတို့တတိနွားချောင်းသားကလိုက်ကြောင်းအားလိမ့်မယ်ထင်တယ်ဟဲ့ဟုတ်ကလားအဲ့ဒါကတော့နွားချောင်းသားပေါက်စနဲ့နေရိုင်းနဲ့လို့သဘောထားလိုက်ဟုတ်ကလားဟင် အဲဟိုနွားတွေဘက်ကရိုက်နေနွားကြောင်းသားကပေါက်စားဆိုရင်တော့နွားသွားရလိုက်ရလိမ့်မယ်ထင်တယ်ဟင်လူထားရနွားနေပါမလားနွားကနွားကြောင်းသားပေါက်စားဟိုဗျတို့တတိယကောဘယ်လောက်ကြီးလို့နွားကြောင်းသားပေါက်စားလားနွားကြောင်းသားကြီးလားဟုတ်ကလားဟဲ့ဟင်အဲ့တော့တို့စိတ်သွားရလိုက်ရလိမ့်မယ်ဗျနိုင်ရင်တော့တဏှာသာခိုင်းတဏှာကိုခွေးနာခဲ့ခဲနိုင်လေပိုးအတက်မြန်လေပဲတတိမြဲတာကိုလိုချင်တာဟုတ်ကွယ် အဲ့တော့လေးဌာနသွားနိုင်မယ်သာတဌာနကိုမြင်နိုင်ပါကောင်းမနိုင်မှာစိုးလို့ပြီးတယ်လို့မှတ်ထားပါလေးဌာနလေသဘောပေါက်ကြပါသလားပေါက်နော်အဲ့တော့ဘယ်နေရာတွေသွားမှာတော့တို့ထိုင်ပြီးအားထုတ်တဲ့ပုဂ္ဂိုလ်ဟာကိုယ်ပေါ်မှာပဲမဲ့ဒီစိတ်ကြောက်ချင်ရောက်နေတတ်ပါတယ်ကိုယ်ပေါ်မှာစိတ်မရှိရင်တို့ဘာတို့အတွေးပေါ်မှာပဲမဲ့ရောက်ချင်ရောက်နေတတ်ပါတယ်ဟုတ်ကလား ဒီအတွေးပေါ်မှာမရှိလို့ရှင်ခံစားနေတဲ့ဝေဒနာပေါ်ရင်လည်းရောက်နေတတ်ပါလေဟုတ်ကလားဟင်အာယုံနဲ့တို့ကိုယ်ကိုယ်နဲ့တိုက်ခိုက်တဲ့နေရာမှာဝေဒနာဆိုပေါ်တာတည်တင်တယ်အာထုခါသာပုဂ္ဂိုလ်တော့ဗျာတို့ဘာတို့ပြင်များနဲ့တင်မှာတိုက်တဲ့နေရာကပေါ်ကြမှာပါပဲဟုတ်ကလားဟင်အဲ့ဒီအတိုက်ဆိုတဲ့အဲ့ဒီအတွေးဆိုတဲ့ဒီပြင်များနဲ့တင်မဆိုတဲ့အတွေးနှစ်ခုကြားထဲမှာအတွေးအာယုံဆိုတာပေါ်လိမ့်မယ်ထင်တယ်ဝေဒနာလေအဲ့ဒီဝေဒနာပေါ်ရင်လည်းသိရောက်ချင်ရောက်နေတတ်ပါလေ ဒါမို့ရင်ဒီသုံးခုနဲ့စပ်ဆိုင်တဲ့သဘောပေါ်ဖြစ်စေတို့ဒီမှာတော့ပြင်အငွေသက်ပေါ်ဖြစ်စေဒီရင်းရောက်ရင်ရောက်နေတတ်ပါလေးဌာနပဲရှိတယ်ပဲတခြားဘယ်မှမသွားဘူးသဘောပေါက်ပါလားအဲ့တော့အာထုံသယောဂီရဲ့လေးဌာနကိုခွဲရင်တို့ကာယဖြစ်နေနာသီဝကဝင်လေထွက်တွေကိုယူပါလိမ့်မယ်ဘာဖြစ်လို့တော့ဒီနာသီဝဝင်လေထွက်တွေကဘယ်တော့ပြတုံများယောဂီတို့ကနားရင်သာနားမှာဗျာသူ့ဘက်ကတော့နားဘူး ဟင်အဲ့ဒါအမြဲရှိတဲ့ကမ္မထမ်းထင်တယ်အမြဲရှိတဲ့နေရာထင်တယ်ဗျအဲ့ဒီနေရာကိုပင်နိုင်ထားမယ်နာသီကားဆိုတာကာယပဒါရယုတ်မဟုတ်လားအဲ့ဒီကာယဒီနာသီကားလေးမှာလာပြီးထိမှထင်တယ်အဲ့ဒီကာယနာသီကားလေးနဲ့ကိုဟိုလေးဆိုတဲ့ကာယနဲ့သူ့ဒီဖုဒ္ဓဘာကာယနဲ့နာသီဘာဆိုတဲ့ကာယနဲ့နှစ်ခုထိတွေ့တဲ့နေရာနောက်မှာအနုအစဉ်တစိုက်လိုက်တော့ပတ္တနာရှုရမာယာခြင်းလို့ခေါ်တယ်ဟုတ်ကလား အဲ့ဒါကိုခန္ဓာနုပါဒနာဖြစ်နေယူမယ်သဘောပေါက်ပြီအဲ့တော့နာသီဝနဲ့ဝင်လေလေးဟိုလေလေးနဲ့မတိုက်ခိုက်ဘူးလားအဲ့တော့တို့ဒီဘုရားဟောတရားတော်ကြတော့အတ္တတပတ္တတလို့ဟောတယ်ခွင်တတ္တဝါထွက်လီကစပြီးတော့ဝင်လေနဲ့ပြန်ပြီးတော့မလိုရတာဟုတ်ဟင်မိခင်ဦးဘက်ကကျွတ်တော့ထွက်လေတစ်ချက်ရှူးဆိုတော့ကိုပြောင်းဝင်ရတာဟုတ်ဒါမှမဟုတ်အတ္တတပတ္တတလို့ဟောတယ်အာထုတ်တဲ့ယောဂီတယောက်တည်းတော့ ဝင်လျာသမှတ်တဲ့အတွက်အာနာပါနလို့သုံးပါလိမ့်မယ်အာနာဆိုတာတည်တာနော်ဟင်ဝင်လေဝင်နေတဲ့ချိန်ဟာအဲ့ဒါဝါလာဝင်တဲ့ဆိုတော့အသက်ဝင်လာပြီလို့ပြောတာထင်တယ်ဟင်ဟင်အာပါနာဆိုတာအသက်မရှိဘူးလို့ပြောတာအဲ့ဒါထွက်သက်ထင်တယ်အသက်ထွက်သက်ဆိုတာနဲ့အသက်ထွက်သွားတာနဲ့အတူတူထင်တယ်ဟဲ့ဟုတ်ကလားဟင်အဲ့တော့ဒီမှာယောဂီတယောက်မှာဝင်လေကနေစမှားရတဲ့အတွက်အာနာပါနာကမ္မထာလို့သုံးပါတယ်ကာယ ानु ပဒနာနဲ့ အာနာပါနကမ္မဋ္ဌာန်အတူတူထင်တယ်ဟင်အာနာဝင်လေလာပြီးတော့ထိတဲ့နေရာကိုဟုတ်ကလားဟင်အနုအစဉ်တိုင်းလိုက်ပြီးတတိရှုရမှာရခြင်းအဲ့ဒါအာနာတတိအာနာနုတတိထင်တယ်ပါဏထွက်လီလေးလာပြီးတိုက်ခိုက်ပြီးထွက်သွားတဲ့နေရာလေးကိုအနုအစဉ်တိုင်းလိုက်ပြီးတတိရှုမှတ်ခြင်းအတူတူပဲထင်တယ်အဲ့တော့ခုနကာယ ानु ပါဒနာနဲ့အတူတူပဲမဟုတ်လားလားအေးအဲ့ဒါကိုကာယ ानु ပါဒနာထင်တယ်ရှုမယ်ဟုတ်ကလား ရှုတဲ့နေရာကြတော့ယောဂီတို့မလုပ်ပါနဲ့ငါဝင်မရှုနဲ့အလုံးများသွားဟင်ဝင်လေလေးကသူ့ဝင်နဲ့ဆိုရင်ဝင်မလာဘူးလားတူတူတူဆိုလို့ရှည်ရှည်ဆိုလို့အလိုက်ပင်လေးသာရှုပေးလိုက်ပါခင်းရမှာယောဂီတို့လှုပ်ရှုလို့မပါဘူးဗျာဟင်ဖြစ်ရှုဖို့ညှစ်ရှုဖို့ပါသလားပါဘူးနော်အဲ့ဒါသာလို့တော့ဒီကံဝါအာတာတံတော့ဒီကံအာတာတာမိတိပဇာနာတိဟုတ်ကလား ရှည်ရှည်သလိုတဲ့သာတံဝါအာသာတံတော်ရာတံအာသာတံပိဋိပဇာနာတိတဲ့တိုးတိုးသလိုတဲ့အဲ့တိုင်မှတ်တယ်ဟုတ်ကလားတူတာကိုရှည်အောင်မလုပ်နဲ့တဲ့ရှည်တာကိုတူအောင်မလုပ်နဲ့တဲ့ဟုတ်ကလားအဲ့တော့ तू တူတူလေးထွက်ရင်လေတူတူလေးတိုင်းအလိုက်ပင်လေးသာဝင်ရင်ဝင်နေတာသူလေရုပ်ကနှကောင်းကိုလာပြီးတော့တို့ပါတော့ရှူလိုစိတ်ကလေးတိုင်းရှူယုကလေးပေါ်လာတဲ့ထင်တယ်အဲ့ဒါနှာသီးပြားလေးတတိကပ်ပြီးတော့မပြီးမချင်းမှတ်ပြီးသားမှာ မပြီးမချင်းဆိုတာနဲ့အပမာရသတိဆိုတာအတူတူထင်တယ်ပြီးတော့မပြီးမချင်းဆိုတာနဲ့အနုတတိဆိုတာနဲ့အတူတူမဟုတ်လားမပြီးမချင်းဆိုတာနဲ့ကာယ ानु ပတနာဆိုတာနဲ့အတူတူပဲမဟုတ်လားအဲ့တော့အနုပဒနာတွေဘာတွေနဲ့ပြောရင်ခိန်းနေဗျမပြီးမချင်းမှပါဆိုရင်တော့လောပြီးထင်တယ်ဗျအစားလဲဆုံးမပါဆိုရင်ဘယ်ဟာစားလဲအလဲလဲဆုံးလဲမင်းနေလိမ့်မယ်ဗျအဲ့တော့မပြီးမချင်းဆိုရင်တော့မင်းဖို့လို့သေးလားသဘောပေါက်ပြီဟင် အဲ့တော့ဝင်လေလေးဝင်လာရင်လေတိုးတိုးရှိရှိပြသူဝင်ဝင်တယ်လို့လေးကိုနာသီးပြားလေးမှာပဲတတိကပ်ပြီးမပြီးမချင်းမပြီးပါတဘောပေါ့ဟင်ထွက်လေလေးထွက်တော့ဒီတိုင်းပဲတင်တယ်ဟင်တူတူတူသလိုရှည်ရှည်သလိုနာသီးပြားလေးမှာပဲတတိကပ်ပြီးမပြီးမချင်းမပြီးပါဟုတ်ကလားတတိတီးကျင်တာမဟုတ်လားတီးကျင်တဲ့ပုဂ္ဂိုလ်ဟာဒီနေရာကိုတီးတဲ့နေရာထားပါလိမ့်မယ် ဝင်လေအတွင်းကိုဝင်သွားရင်လည်းသူ့ဟာသူတတောင်းဝင်ဝင်တထွာဝင်ဝင်လိုက်မသွားနဲ့တပေါ်ပေါက်လားထွက်လေထွက်သွားရင်လည်းသူ့ဟာသူတတောင်းထွက်ထွက်တထွာထွက်ထွက်လိုက်မသွားနဲ့တို့ဒီမှာပဲတတိကတ်ထားဟင်လေဒီဒီနေကင်းကိုဖြစ်သလားဝင်လေတဲ့ဒီဝဲထိဝင်ရမှာနော်ထွက်လေဩဒီဝဲထက်ထွက်ရမှာတင်တယ်ဒါလေးမပြီးမချင်းမှတ်ပေးပါခဲရင်သလားဗျတပေါ်ပေါက်သလားဗျဒါလေးလေး အဲ့တော့ယောဂီတို့ပွဲကြီးသမားနဲ့အတူတူထင်တယ်ဟင်ဒါမို့ယောဂီတို့ဒီတောနဲ့ပြောမြို့လဲမြို့ဒီမှာယောဂီတို့ပါနေကြတာတို့ပါတာလီစရင်နဲ့အတူတူပဲကိုနေကိုညတာလီစရင်တွေ့ဘူးလားဒီဟိုကားပေါ်ကပစ္စည်းတွေကိုတင်မောပေါ်ချတဲ့ခါလားသူမို့ကားပေါ်ကပစ္စည်းကိုယထာပေါ်တင်တဲ့ခါလားသူမို့ယထာပေါ်ကပစ္စည်းကိုကားပေါ်ချတဲ့ခါလားတွေ့ဘူးသလားအဲ့ဒီမှာဒါလီစရင်ကဒုချောင်းကိုင်းနေတာတင်တယ်သူဝင်ထမ်းသလားဟင် အဲဒါလီစရေးတယောက်ဟိုတို့ဘာတော့အလိုသမားတယောက်ကဟိုယထာဘောကပစ္စည်းကိုကားဘောကိုပို့တယ်ဆိုလို့ရှိရင်အဲ့ဒီဟိုဒုံချောင်းလေးတစ်ချောင်းနဲ့သူလာလာတင်တယ်အဲဒါလီစရေးကအဲ့ဒုံချောင်းတစ်ချောင်းဖမ်းယူလိုက်တာပဲမဟုတ်ဘူးလားသူရှိရသွားမှာမဟုတ်ဘူးလားဟင်ဟင်နောက်တစ်ယောက်လာတော့ဟောသူရှိရပဲလေသူဘာလို့ရတယ်လဲလွယ်လွယ်လေးပါဒါလီစရေးတယ်လွယ်ပါလေတို့ပြောတာဟင်ငါသာဝင်မရှုံနဲ့ ဟုတ်ဗျာငါယူမယ်ငါဆိုင်မယ်ဆိုရင်တော့ယောဂီတို့အသက်ရှူမှာသွားသွားမယ်ဟင်ဝင်မရှုပ်ပါနဲ့သူဝင်လာလေးဝင်တဲ့အတိုင်းလေးအလိုက်တင်လေးပါသူဆိုင်တာဆိုင်တဲ့အတိုင်းအလိုက်တင်လေးပါသဘောပေါက်ပါတယ်ပေါက်တယ်နော်တို့တတ်ပါမလားအဲ့တော့ဝင်လေထွက်လေတွေတူတူရှိရှိနာသီးပြားကိုထိခိုက်ပုတ်တိုက်ပြီးဝင်လာတာလေးကိုနာသီးပြားလေးမှာတတိကပ်ပြီးမပြီးမချင်းမှတ်ပေးပါသဘောပေါက်ပြီ ဟင်ပေါက်ပြီးပြီးတော့ခေါင်းအေးအေးစိတ်ထိုင်ကြကြထားပေးပါဟုတ်ကလားခေါင်းအေးပေးပါယောဂီတို့သေချောင်းကြံခဲ့ပါဟင်သေချောင်းမကြံရင်ခေါင်းပူပါလိမ့်မယ်ဟင်ဟင်သေချောင်းမကြံရင်နောက်ကကိလေသာရောလိုက်မဆွဘူးလားအိမ်မှာကြံရိတ်ခဲ့တာတွေကလေအဲမတွေးမှပူဆွမယ်ဟင်အဲ့တော့ငါသေးတဲ့ဒါထားရမှာပဲဆိုရင်ဘယ်လို တင်ရောက်ကြရင်ကောင်းမအေးဘူးလားဟင်အဲလိုလေးတဲ့သဘောထားတရားအပေါ်မှာလဲယောဂီတို့ကတတာတို့ကတမှုတင်ဟိတတာကောင်းတို့မြည်သည်တမှုရဲ့မိန်နာခံဖို့ရာဓိကတိုက်ပွဲအောင်နာမအောင်နာတတာကျေတောင်းအလုံးဟုတ်ဟုတ်တယ်နဲ့ဟင်အဲတမှုရဲ့တောင်းမယ်အဲ့တော့တပွဲမအောင်လို့ရှိရင်တမှုပဲထူကြတော့ပြီးခါလိမ့်မယ် တန်သားနဲ့ဆိုင်မလဲတန်သားကတော့တို့တမှုကနေဘယ်တောင်မှတက်ဆိုတက်တာချလိုက်ဟုတ်ကလားညာတောင်မှတက်ဆိုတက်ချလိုက်ဒီလိုထင်တယ်ပြီးတော့ဒီကိစ္စမှာအသေးခံတက်ရမယ့်နေရာမျိုးကိုတမှုကအသေးခံတက်ရမှာမှသိတဲ့နေရာအသေးခံတိုက်ခန်းနိုင်မယ်တတိရှိပါမှာဟုတ်လားဟုတ်ခိုင်းမောဟင်အဲ့တော့တို့ဒီတမှုရမိတ်နာခံဖို့ကအရေးကြီးဆုံးထင်တယ် တန်မိုးရဲ့မိန့်ကိုနာခံလို့တိုက်ပွဲမှာကြာသွားသည်တိုင်အောင်သူရဝေရပဲဟင်တကယ်လို့တိုင်မှုမိန့်ကိုမနာခံမင်းနဲ့ပေပြီးကိုလုံးချင်တာလို့လို့တိုက်ပွဲအောင်သွားတဲ့တိုင်အောင်ယောဂီတို့ကြွာတာကြမယ်ဟင်သူပြောတဲ့အတိုင်းမလိုက်နာလို့ရင်ယောဂီတို့နေသိမရဘူးပေါ့ဟင်ဟင်တရားရှိခွက်ကတော့အမှန်မြဲရင်တော့အောင်ရင်အောင်သွားမှာပေါ့ တို့တော့နေပြီးမရနိုင်ဘူးဟင်အဲ့ဒါခမောကွာတာကြဟင်တို့ပြောတဲ့အတိုင်းနိုင်တယ်လို့တော့တရားမသိကျင်နေနေပြီးကြကြအာသရိယဟထမုတ်တိဆိုတဲ့ဆရာလက်ဆိုလက်ကဘယ်ဆရာရဲ့တပည့်ပြောနိုင်လဲဟင်မရကျင်သေးဘူးဟုတ်ကလားဗျအဲ့တော့တရားရဖို့ငါတောင်မဟုတ်ဘူးဆိုရင်ကောင်းပြီးသွားလိမ့်မယ်ထင်တယ်တရားရဖို့မရဘူးကိုယ်တော်ကြီးတောင်မဲကွာဟင်ငါသူခိုင်းတဲ့အတိုင်းလုပ်မယ် အဲ့လိုလာကောင်းထားလို့ဒီလိုဆိုရင်တော့အေးသွားလိမ့်မယ်ထင်တယ်ဘယ်လိုရုပ်တို့ထားမထားနဲ့လေးလုံးလာပါလေတို့ဘုံပြစ်ပုံနာတင်ထားလိုက်ပြင်းဖို့ကြပါမလားဟင်ကောင်းအေးအေးစိတ်ထိုင်ကြကြထားဖို့အရေးကြီးဆုံးပဲအဲ့ကောင်းမအေးစိတ်ထိုင်မကြရင်ဘုံဝင်နေမငြိမ်ဖြစ်ရပြည့်ပဲတော့မှမမြင်ဘူးဟုတ်ကလားဗျဟင်အဲ့ဒီစီကံလေးနှစ်ချက်ကို ကာယ ानु ပါဒနာလို့ခေါ်တဲ့နာသီဝကိုမှတ်တဲ့ပုဂ္ဂိုလ်ဟာထားပေးပါဟင်နာသီဝနဲ့လေနဲ့ဝင်ထွက်ပုတ်တိုက်နေတာလေးကိုနာသီပြားလေးမှာပဲတတိကပြီးမပြီးမချင်းမှတ်ပေးပါတာတင်တယ်ပြီးတော့ခေါင်းအေးအေးစိတ်ထိုင်ကြကြထားပေးပါသဘောပေါက်နောက်တစ်ခုလေးထားပြီးတော့ပေးကြပါသေးတယ်ဝင်ဆုံးထွက်ဆုံးလေးကိုသိပေးသမှာဟင်ဝင်လေးလေးဆုံးရင်ဆုံးမန်းလေးကိုနား ဟိုတို့ဝင်လေလေးအတွင်းဝင်သွားလို့ဆုံးရင်နှာသီးပြားကအထီလေးရတော့မှတင်တယ်အတွင်းကိုလိုက်ကြည့်ဖို့လိုသေးလားထွက်လေလေးဆုံးရင်တော့နှာသီးပြားအထီလေးရတော့မှတင်တယ်အဲနှာသီးပြားလေးကိုဆုံးရင်ဆုံးမှန်သိပေးလိုက်ဆုံးပြီးတော့မှခိုင်းနိုင်မဘူးနော်သဘောပေါက်ပါအဲ့ဒီဆုံးရင်ဆုံးမှန်သိလို့ရှိရင်ယောဂီတို့မှာတကယ်လို့တတိပင်ထွက်သွားရင်ဝင်ဆုံးကထွက်သလားထွက်ဆုံးကထွက်သလားဆိုတော့ခွေးတို့ဘောက်ကိုတွားတွေ့လိမ့်မယ်အဲ့တော့ခွေးတို့ဘောက်ဖန်ပြီးခေါ်တယ် သဘောပေါက်ဟင်ရောစီတို့တနေရာတွေကထွက်နေတယ်အေးတတိငါတတိသည်အဝင်ဆုံးကထွက်သလားငါတတိသည်အထွက်ဆုံးကထွက်သလားဆိုတာအဲ့ဒီဝင်ဆုံးထွက်ဆုံးလေးကိုတတိလေးထားနေလိုက်ရင်သိပါလိမ့်မယ်ဟင်အဲ့ခါကျငါတတိသည်ဝင်ဆုံးကထွက်နေတယ်ဟေးလို့တတိအပြင်ထွက်နေတယ်သိရင်ဒီဝင်ဆုံးလေးကိုတတိပို့ထားလိုက်ရင်မရနိုင်ဘူးလားခွေးတို့ပေါက်ပိတ်သွားနိုင်တာပေါ့သဘောပေါက်အဲတကယ်လို့ဒီထွက်ဆုံးလေးကများသောအားဖြင့် ငါစိတ်ကလွတ်နေကြလို့သိလို့ချင်းဒီထွက်သုံးလေးကယူသားတယ်ဒီကိစ္စပြီးသွားပြီထင်တယ်အဲ့ဒါခွေးတို့ပေါက်ဖန်နေခေါ်တုံချက်ထင်တယ်သဘောပေါက်လားကာနုပါဒနာလို့ခေါ်တဲ့ဟိုကဝင်လေထွက်လေကိုရှုတဲ့ယောဂီဒီအဲ့ဒီတုံးချက်ကိုခိုင်းပေးပါဟင်ဝင်လေထွက်လေနဲ့နာသီးပြားလေးနဲ့ထိတွေ့ပုတ်တိုက်နေတာလေးကိုနာသီးပြားလေးမှာပဲတတိကပြီမပြမချင်းမပေးပါဟုတ်ကလားကောင်းအေးအေးစိတ်ထိုင်ကြကြထားပေးပါဟုတ်ကလား ဝင်ဆုံးဖက်ဆုံးလေးကိုပြီးပေးပါကြားပါလားသဘောပေါက်ပါလားအာထုတပါလားအေးအဲ့ဒါဟောကာယ ानु ပဒနာတို့ထိုင်တဲ့ကာလမှာစိတ်သွားမဲ့လေးဌာနတွေကနံပါတ်1ဌာနလို့မှတ်ပါသူဒီပင်တိုင်းကိုလည်းမှတ်ပါသူဒီအမြဲရှိရမှာထင်တယ်သူဒီပင်တိုင်းဟုတ်ကလားကြံတဲ့ဟာတွေကမလွှဲတာလို့သွားရမှာနော်ဟင်လိုက်ရမယ်လို့ပြောတာမဟုတ် ဒီကြီးတဲ့အမြဲတမ်းစိတ်ဝင်စားတော့ခုနခွေးရိုးပေါက်ကလေးကိုမိနေလို့ကိုကိုကိုနိုင်နေဆိုရင်တော့ချလာချတာတခုတည်းဘယ်မှကိုလိုက်မနေနဲ့ဒီနေရာကြကြမှရင်ဒီနေရာတတိအတိများသွားရင်ဒီနေရာကနေပြီးတက်သွားမှာပဲလိုချင်တာတတိတည်ချင်တာဟုတ်ကလားဟင်အဲ့တော့နွားမနိုင်လို့နွားကြောင်သားပေးလို့ဒါခုနပြောတော့နွားသွားရသူများစိတ်ကြမစားတော့ဟဲ့ဆိုလုပ်ပြရတာဟုတ်ကလားဒါပြီးကာရပြီးတော့စိတ်တ ानु ပါဒနာဆိုတာစိတ်တဆိုတာကြံစီတွေးတောမှုပြောတာဟဲ့ ဟုတ်ကလားစိတ်ဓာတ်ကြံစီတွေးတောမှုရှိရာသို့အနုအစဉ်လိုက်ပြီးတော့ပတ္တနာရှုပါမရခြင်းလို့ဆိုလိုတယ်သဘောပေါက်လားအဲ့တော့တို့ဒီစိတ်တို့မြည်ဒီမှာအစွဲသိအစွဲသိစိတ်လို့ခေါ်မှာပေါ့လေတို့လက်ရှိရှိနေတဲ့အသည့်တရားအစွဲသိတွေထင်တယ်ဟဲ့ဟုတ်ကလားကြဲဟေးဝဲဟေးငါသားဟေးသမီးဟေးဘာဟေးညာဟေးဆိုတာတွေလေရွာတဲ့ပြောမှန်တယ်များအဲ့ဒါအစွဲသိကြီးတယ်ပဲဟင်သူပြောလူပြောသိကြီးတယ် ကိုပိုင်သိတစ်ခုမှရှိဘူးရွာထဲမှာဟုတ်ကလားဟင်အဲ့တော့တို့အတွေ့ဒီစိတ်တို့မြည်ဒီမှာဒီနာသီဝကိုရှုပါလို့ဆိုပေမဲ့သူကရှုကြည့်မှရှုမယ်တခါလာလဲနာသီဝဒါတခါလာလဲဒါဆိုစိတ်ကအဆန်းကြိုက်တဲ့ဟာကဒီမှာအဆန်းမတွေ့ရင်အဆန်းရှိတဲ့နေရာကိုဆက်ဆက်ဆက်ဆက်နဲ့တွားရပါလေဟုတ်ကလားတွားမယ်အဲ့တော့စိတ်ရဲ့သဘောကသူကကြံပြီးတွေးတော်နေမှအားရတဲ့စိတ်မျိုးဟုတ်ကလားအဲ့တော့ तू တွေးလို့တို့တရားတက်တယ်မရှိစေနဲ့တွေးတာလဲတွေးတယ်လို့မှတ်ချက်လိုက်သမှာအဲ့တော့နာသီဝကမှတ်လဲအမှန်ရဖို့လိုရင်းတင်တယ်ဟဲ့တွေးတာမှတ်တော့ဟောအဲ့အမှန်ရတော်ပြီလေအမှန်ရအောင်လုပ်ခိုင်းနေတာမို့ဗလားခွေးကြိုက်လို့ရရဒုပြစ်လို့ရရပေါ့အဲ့တော့ငဒီတခါတပွဲတော့ဟေးအတွေးတွေများလို့ငါတရားပြတ်တယ်လို့ပြောဖို့လို့သေးလားအဲ့ဒီအတွေးဒီပင်ကုန်ကြမ်းပစ္စည်းဖြစ်စီရဟုတ်တယ်ဟဲ့ အတွေးလားအတွေးမှချလိုက်မှာပေါ့ဟုတ်ကလားဘာဖြစ်လို့တော့နာသီးဝနဲ့အတွေးနဲ့ကိုမိမိစိတ်ဘယ်ကိုများနေတယ်ဒါကရုပ်ဆိုင်လိုက်မှာဟင်နာသီးဝကိုအလုတ်ကိုထိခိုက်တော့တဲ့အတွေးမဟုတ်ရင်လိုက်ကိုမှမနေနဲ့တိုးမှလိုက်တယ်ကိုသဘောပေါက်လားဟင်တကယ်လို့ဒီတဲ့ဟိုဟိုစိတ်အဆွဲများနေတယ်ဆိုရင်တော့စိတ်သွားရလိုက်မှတ်ချသွားမှာဟင်သူခံစားခြင်းတွေကိုလိုက်ပြီးမှတ်ပေးစမ်းကဲမင်းပြောတယ်ဟုတ်သလား မှတ်ကြည့်အောင်ကွာသူတွေးတွေးရတာမှတ်ချလိုက်ကြဟင်ဟိုထွေးဒီကားလေးတွေဘာတွေးတယ်ညာတွေးတယ်ကိုခွဲမနေနဲ့ဗျာတွေးတွေးတယ်ဆိုရင်ဒီတတိကြောင်လို့စကြက်ကထွက်ပြေးတဲ့ဟာသူ့ကိုတတိကဟေးမင်းထွက်သွားတာငါသိတယ်ဆို तू နေရဲမလားပြန်ပြေးလာရင်ပဲသူကသူဟေးစကြက်ကထွက်ပြေးတယ်နွားဝဲတာဒုံမြောက်ပြီးလိုက်ပေါက်တာပဲသူပေါ့အဲ့တော့တွေးတာတွေးတယ်လားမှတ်ချလိုက် ဟင်အတွေးပြောင်းရင်ကိုယ်လုံးကိုပြန်လို့ဟုတ်ကလားသဘောပေါက်ပြီအဲ့ဒါစိတ်တ ानु ပသနာလို့ခေါ်တယ်ကြံစီတွေးတော်မှုကိုပြောမှာနော်ဒီနေရာမှာစိတ်တ ानु ပသနာဖြစ်တဲ့ဒီတတိမြဲမြံရေးကိုထူထောင်နေတဲ့ယောဂီတယောက်ဟာအဲ့ဒီအတွေးအကြံကိုပဲမှားရပါလိမ့်မယ်ဟုတ်ကလားဟင်ဒါတတိထူထောင်ရေးကာလထင်တယ်အဖိုးတို့တော့နဲ့ပြောရင်တော့ပြိုးထောင်နေတာပြိုးထောင်နေတာစိုက်ခင်းမရောက်သေးဘူးဟင်ပြိုးထောင်တာရှိသေးတယ် အမှတ်ကလေးပြိုးထောင်နေတာဟင်အဲ့တော့ဒီနာသီဝမှတ်နေရင်မတ္တကနေပြီးတို့ပါတော့အထုခါသာပုဂ္ဂိုလ်တယောက်စိတ်ထိုင်ကြရလားစိတ်ထိုင်မကြကိုယ်လည်းထိုင်မကြဘူးနာကျင်ကြက်မှုပေါ်မှာပဲအဲ့တော့ဝေဒနာဆိုတော့ခံစားမှုပြောတာပေါ့လေသို့သောဒုက္ခဝေဒနာဆိုတဲ့ကောင်းနာခံစားရတာတော့အရင်ကားတွေကမျောနေတာဟုတ်ကွယ်သူလာရင်မေ့သွားမှာဟုတ်တယ်လေဒီဥပ္ပခဝေဒနာဆိုမြင်မမြင်ဘူးပဲ ဒုက္ခဝေဒနာကတော့ဘယ်နဲ့တော့ထင်လဲထင်ရှားတယ်ထင်တယ်ကြံလဲကြမ်းတယ်ထင်တယ်အဲ့တော့တတိပြိုးထောင်လို့တော်တော်ကောင်းနေနေတာဟုတ်တယ်နဲ့ဟင်အဲ့တော့နာသီးဝမှတ်နေတဲ့ယောဂီတယောက်ဟာတင်မဆုံကြီးကနားနေတယ်ဆိုရင်စိတ်ပဲအများဆုံးရောက်ဟင်အဲ့ဒီမဆုံရောက်နေတယ်ဆိုရင်နာသီးဝလည်းမှားရအောင်မယ်တင်မဆုံလည်းမှားရအောင်မယ်ဆိုရင် ပစ္စည်းလေးတစ်ခုကင်နာတော့နိုင်နိုင်နေနဲ့မကင်နိုင်တဲ့ကလေးတယောက်ကနှစ်ခုပိညာကိုလုံးလွတ်မကြနိုင်ဘူးလားအဲ့တော့နာသီးကလွတ်ပြလိုက်ကြနာရာကိုနာရတာမှချလိုက်သဘောပေါက်လားသူ့အစွဲသီးကဘယ်လိုသိတော့နာတယ်လို့သိတာပြင်အစွဲသီးကကျင်တယ်လို့သိရင်ပေါ့အဲအစွဲသီးကကိုက်တယ်လို့သိရင်ပေါ့အစွဲသီးကခဲကြီးလို့သိရင်ပေါ့ဒါကမှတ်ထားအစွဲသီးပြောတဲ့တိုင်းသာလိုက်မှာဟင်ဟင် သဘောပေါက်သလားတို့အမှန်သမားကဘာလို့ဖို့လို့တော့ဒါလီစရေးတဲ့တောင်လွယ်တယ်ထင်တယ်ဟင်သူပြောတာလိုက်မှလိုက်ယုံပဲဆွဲသည်ပြောတာကလိုက်မှလိုက်သူညာတို့ခံရရပြီထင်တယ်ဟင်ဒီတကအညာမခံကြီးလို့လိုက်တော့စစ်တမ်းထုတ်တာထင်တယ်ဟင်မင်းနာတယ်ဆိုဟုတ်မဟုတ်ဟုတ်ကလားအဲ့တော့နာရင်နာတယ်ကြိုက်ရင်ကြိုက်တယ်ကျင်ရင်ကျင်တယ်ခဲရင်ခဲတယ်အဲသူအရှိတိုင်းတာမှချဟုတ်ကလားအဲ့ဒီနေရာမှာနာရာလေးတစ်ခုပေါ့လေ တို့ဆိုကြပါစို့ပုံအကျမ်းစာတွေပြောပါမယ်ဒီချင်းမျက်စိလောက်ကတက်တက်နာကျင်မှုတစ်ခုဆိုလို့ရှိရင်တင်မဆုံဟာသူ့လမ်းဆုံးပါဟုတ်ကလားတင်မဆုံကတော့တင်မဆုံမယ်ဆုံးပါလိမ့်မယ်ချင်းမျက်စိကတက်တဲ့ဟာတွေပြင်းထန်ရင်ဒီတင်မဆုံမှာဆုံးတတ်ပါတယ်အဲ့ဒါဝေဒနာပြင်းထန်လာလို့ချင်းချင်းမျက်စိကနေခြေစလုံးခြေစလုံးကနေဒူးစေပေါင်းတင်မဆုံကြဆုံးပြီအဲ့ဒါ तू ရွှေ့ပြီးတော့သွားတယ်လို့ကိုတတိလေးကလည်းသူ့ပေါ်စီးပြီးလိုက်သွားတာမှာသဘောပေါက်အဲစီးလိုက်သွားစီးလိုက်သွားသူပြောတဲ့အတိုင်းပေါ့ဒါနေရာရွှေ့တက်တာပြောတာနော်အပြင်းပြောအပြင်လည်းတက်တာပါတယ်ဟင်ပူနာခြင်းကြိုက်ခဲဝေဒနာအဲ့လောက်ဆင်းရှိပါတယ်ဟင်သို့သောအထုခါသာပုဂ္ဂိုလ်ဒီလောက်ထိမသိနိုင်ပါဘူးမိတော့ကလိုက်မှာပါဟုတ်ကလား နာရာလေးပြင်းနေနာရဲနာရဲပေါ့နာရဲနေရာကနေဝေဒနာကပြင်းထန်နေကျင်နေကျင်နေတက်ပါလိမ့်မယ်မပြင်းထန်ရင်ရော့သွားပါလိမ့်မယ်သူရော့ရော့သလိုသူတိုးတိုးသလိုပေါ့ဟုတ်ကလားအေးကျင်နာတဲ့ကိုဝေဒနာပြင်းထန်နေကြိုက်ကိုလာပါလိမ့်မယ်ကြိုက်ကြိုက်တွေကမှချလိုက်ဝေဒနာကဟိုဒုမှအားကကောင်းလို့ဝေဒနာကဟိုမှန်ကြသွားပြီဆိုရင်ရော့ရင်ရော့သွားပါလိမ့်မယ်သို့မဟုတ်ဒုဘက်ကမှားကလည်းနေတယ်သူ့ရဲ့အဆောက်အုံကလည်းကြီးမယ်ဆိုရင်တက်ပေါ်ပါလိမ့်မယ်တက်တော့တာကိုအပြင်းပြောက်ကိုလိုက်မှပြပါ သဘောပေါက်လားအဲ့တော့နာကျင်ကြိုက်ခဲမှုဆိုတဲ့ဒုက္ခဝေဒနာကိုမှတ်တဲ့ယောဂီတယောက်ဟာနေရာရွှေ့လည်းတက်ပါလိမ့်မယ်အပြင်းပြောအပြင်းလည်းတက်ပါလိမ့်မယ်ဟုတ်ကလားဒါကချင်းမျက်စိကနေအောက်ပိုင်းကတက်တာပြောတာပါတို့အပေါ်ပိုင်းမှာခါယိုးကတက်တဲ့ယောဂီတယောက်ဟာလက်ပြညုံမှာလည်းဆုံးတတ်ပါတယ်ပခုံးအိုးကြရင်လည်းဆုံးတတ်ပါတယ်သူ့ရဲ့နောက်ဆုံးကပခုံးအိုးပဲထင်တယ်ဒီလို အရှိလိုက်လဲတက်တာပါတယ်ကန့်လန့်ပြလဲတက်တာပါတယ်တက်ချင်းသလိုတက်ဟုတ်ကလားအဲ့ဒီမှာလဲနေရာရွှေ့တက်နဲ့အပြင်းပြော့တက်နှမျိုးပဲထင်တယ်အဲ့ဒီအထက်ပိုင်းရဲ့အပေါ်ကတက်မယ်ဆိုလို့ရှင်တို့ဒီညာဘက်ဟိုဒီဘိုက်ပြင်းတော့ခုံမှာပေါ့လေဟင်အဲ့ဒီဘက်လောက်ကနေတော့ဒေါမနန့်တက်တတ်ပါတယ်ဒီလက်ဝဲရင်ညုံတော့ကိုလေဒါရှိကတက်လို့ရှင်အဲ့လိုဒေါမနန့်တက်ပါတယ် အဲ့ဒါလည်းသူတက်တက်တယ်လို့နေရာရွှေ့တင်နည်းနဲ့လည်းမှတ်ပါအပြင်းပြောအပြင်းလည်းမှတ်ပါသဘောပေါက်လားအဲ့ဒါနေရာသုံးဌာနပဲအဲ့ဒီရှုစရာရှိပါတယ်သဘောပေါက်လားအဲ့ဒါမှချင်းဖြင့်ယောဂီတို့သိသိကျင်တာတော့နာရာလေးကိုလည်းသက်သာသွားအောင်တင်တယ်နာရဲအကြောင်းလေးလည်းသိသိကျင်တာပါအကျိုးနှမျိုးတင်တယ်နာရာလေးလည်းမှန်ရင်မှန်ရင်နဲ့သက်သာသွားတရားမလို့ ပြင်ပြီးတော့သက်သာတာမျိုးကိုမလိုချင်ဘူးတို့အမှတ်နဲ့ဝေဒနာကိုကြော်သေးခြင်းနဲ့ဒါဝေဒနာဝိခံပိတဝါဆိုဝေဒနာကိုတတိနဲ့ကြော်တာမဟုတ်လားဟင်နောက်အာယုမိုင်းကြော်တတ်သွားပါလိမ့်မယ်ဘယ်လိုအာယုထားလိုက်ရင်ဒီဝေဒနာကြော်နိုင်တယ်ဆိုတာသိလာလိမ့်မယ်ဟုတ်ကလားအဲ့တော့ဒီဝေဒနာကိုလည်းကြော်နိုင်ဖို့ရာသက်သာဖို့ရာရဲ့နာရာလေးနဲ့ပြီးတာလေးအကြောင်းနဲ့ပြီးဖို့ရာရဲ့အဲ့ဒါတော့ကိုခိုင်းတာပါဟုတ်ကလား အဲ့တော့ဒီဝေဒနာဆိုတဲ့နာကျင်ကြိုက်ခဲမှုတွေကိုကိုယ်တွေကဖြစ်တဲ့အတွက်ကိုယ်တွေမဖြစ်နိုင်ဘူးလားဒီနေရာကတရားမရနိုင်ဘူးလားဒီနာသီးဝါကလည်းတရားမရနိုင်ဘူးလားအဲ့ဒီကာယနဲ့ဝေဒနာကိုယောဂီတို့အဓိကထားပြီးတော့ကြိုးစားပါဟင်ဟင်စိတ်ဓာတ်ကတော့စိတ်မှဖြစ်တာတင်တယ်ဟိဟင်အဲ့တော့စိတ်ကလေးတွေးတဲ့နေရာလိုက်တယ်ဆိုတော့တို့ကွယ်ရှုွယ်ထဲကထွက်ပြေးတယ်တရားခံကိုလိုက်ဖန်တာနဲ့တူတူထင်တယ်ဟိ သို့မဟုတ်စကြက်ထွက်ပြေးတဲ့တည်းဟိုနွားကိုလိုက်ဖမ်းတာနဲ့တူတူထင်းနေဟိသူ့အာထုတ်ခါသာယောဂီတယောက်မှာ တွေးမှုတွေပျောက်တာတစ်ခုပဲရှိပါလေဦးမယ်တွေးတာရဲ့ဖြစ်ပျက်ကိုမမြင်နိုင်ပါဘူးဘာဖြစ်လို့တို့တွေးတဲ့နေရာမှာယောဂီတို့တရားခံမစုံလို့ပါစိတ်သာရှိတယ်ပုံပါသွားလို့လားအဲတရားခံမစုံတဲ့နေရာအမှုမပေါ်နိုင်သေးပါဘူးအမှန်မြင်ရင်တော့ဟုတ်ကလားအဲ့တော့ဒီတွေးတာကိုမှချင်းဖြင့် အတွေးကနေပြီးတော့ဟိုမီးသက်ဖြစ်တဲ့ကိလေသာလည်းမပွားရအောင်ဟုတ်ကလားအတွေးစိတ်ကလေးလည်းကိုယ်စီကို ပြန်ရောက်အောင်ဒီရွယ်ချက်နှစ်ချက်နဲ့တွေးတာလေးကိုမှခိုက်ပါတယ်တဘောပေါက်လားဟင်နောက်ဆုံးသူနံပါတ်၄ကျတော့ဓမ္မ ानु ပဒနာထင်တယ်ဓမ္မ ानु ပဒနာဆိုသဘောတို့ပါပြန်ရပါတယ်သို့တော်မှန်အားမရှိသေးတဲ့ပုဂ္ဂိုလ်က ဒီကာယရဲ့သဘောတဘာဝတဲ့သိနိုင်ပါဦးမလားဟိုခံဟိုဝေဒနာဆိုတဲ့ခံစားမှုရဲ့သဘောတဘာဝဟောသိနိုင်ပါဦးမလားအကြံတွေးဆိုတဲ့စိတ်ကလေးရဲ့သဘောတဘာဝဟောသိနိုင်ပါဦးမလားအဲမသိနိုင်ရင်တတိပြိုးထောင်တဲ့ပုဂ္ဂိုလ်တယောက်တည်းကိုမြင်နာရဲ့ကြားတာရဲ့နာနာရဲ့ဒီသုံးခုကိုဓမ္မနုပဒနာနဲ့မှတ်ပြပါဟင်အာယု၅ပါးရှိတယ်ထင်တယ်အာယု၅ပါးထဲမှာတို့မြင်နာက လူကိုယ်တိုင်ဝင်တာလားအငွေ့ဝင်တာလားအငွေ့ပဲဝင်တာလူကိုယ်တိုင်ဝင်မှုလေအတွင်းမဟုတ်ဘူးအငွေ့တင်တယ်ကြားတာကောနာနာကောအငွေ့ဖြစ်လို့သဘောမျှဖြစ်လို့တတိပြိုးထောင်လာတာယောဂီတယောက်ဓမ္မနုပါဒနာနဲ့ဒီသုံးဌာနရှုပါပါတဲ့ဟုတ်ကလားသားတာကတော့အစာအတုံးခဲကြီးအတွေ့ထင်တယ်ဟိဟင် တို့အာထုတ်တဲ့ယောဂီတယောက်မှာပြင်းပြတဲ့ဒီမာတိတဲ့ဟိုကာယနဲ့ဖုတ္တဘာဟိုအတွေ့ထင်တယ်အဲ့ဒါနှစ်ခုကိုကာယ ानु ပသနာတဲ့ထည့်ပြီးပါအာယုံ၅ပါးတဲ့လေကိုသုံးမှုကိုဓမ္မ ानु ပသနာတဲ့ထည့်ပြီးပါတယ်ဟင်အငွေများဖြစ်လို့သဘောများဖြစ်လို့အဲ့ဒါလေးကိုတို့ရှုရမှာနော်အဲ့တော့အာထုံနေတဲ့ယောဂီတယောက်မှာမျက်စိပိတ်ထားပါလေဟင်အဲ့တော့မျက်စိကအငွေတော့ဝင်နိုင်မှုထင်တယ်ဟင် နှာခေါင်းကလည်းကိုယ်ကြီးတဲ့နေတာနှာခေါင်းကလည်းအငွေ့ဝင်နေမအောင်ထမဝင်နေခဲ့ပါတယ်နားကတော့ပိတ်လို့ရဘူးဗျအဲ့ဒါတော့ဝင်နေမထင်ကြအဲ့တော့အပြင်ကအတံပလာနေမြတ်တန်လည်းကြားခြင်းကြားနိုင်တယ်ကားတန်လည်းကြားခြင်းကြားနိုင်တယ်လူတန်လည်းကြားခြင်းကြားနိုင်တယ်တင်တယ်ခွေးတန်လည်းကြားခြင်းကြားနိုင်တယ်ကြီးတန်လည်းကြားခြင်းကြားနိုင်တယ်တင်တယ်ဘာတန်ကြားနေနေနာသီဝမှတ်နေတဲ့အချိန်မှာကြားနေရင်ဒုစိတ်ကလေးတွေနာသီဝမှာ ပူပြီးဝင်စားနေသလားနားမှာပူဝင်စားနေတာအကဲခတ်လိုက်ပါဟင်တကယ်လို့အဲ့ဒီအကြဘက်ကကျေလောင်ကျေလောင်ကျေလောင်ကျေလောင်နဲ့အလိုက်မသိလာပြီးပြောနေတာတွေ့ခဲ့ရင်ဒုစိတ်ပဲရောက်များမထင်တော့ဟိဒီလိုဆိုတို့ဘာလို့မလို့အဲဟိုနှခေါင်းကိုလွတ်ပြလိုက်သမ်းပြနှစ်ခုကိုင်းမနေစားနဲ့ခွေးကြိုက်လို့ရရဒုတ်ပြလို့ရရထင်တယ်ဟင် မှတ်ပြီဗျာအဲ့တော့နာထိတ်ပတိလေးကပ်ပြီးကြားတာကြားတယ်ကြားတယ်ကြားတယ်သူကြားတော့တော့မှတ်နေအဲ့တော့ဒီနာလာပြီးဆူညာဆူညာပြောလို့ငါတရားပြတဲ့ပြောလို့လားကြားတာတို့အတွက်ကိုမှတ်တာဖြစ်မလားဘူးလားကုံကြမ်းပြည်စီဖြစ်စီရမယ်ကြားတာမှလည်းတမပဲလေနှာခေါင်းကမှလည်းတမပဲမဟုတ်ဘူးလားအမှန်မိတာလူရင်းမဲ့သဘောပေါက်လားအဲ့တော့အားထုတ်နေတဲ့ယောဂီတယောက်ဒီလေးဌာနပဲရှိမှထင်တယ် တိတဲ့ပူသေးလားပူတော့ပါဗျာအဲ့ဒီလေးဌာနလေးကိုလိုက်ပြီးမှတ်ပေးပါထိုင်ရင်ဘယ်တော့ဖြစ်ဖြစ်အဲ့ဒါနိဗ္ဗာန်မရောက်မချင်းလို့မှလည်းဗျာနောက်လည်းပြင်ပေးမှာမဟုတ်ဘူးဒီတိုင်းသွားနေရမှာပဲသဘောပေါက်လားနောက်ထပ်ပြောဖို့လူသေးသလားဟင်မရှင်းတာဟောရှိသလားအာထုတဲ့ယောဂီဒါပဲမှားရမယ်ဟုတ်ကလားကြံတဲ့ဟိုဈင်းကြံတို့ တို့ဟိုဟာတို့တော့နောက်မှအေးစီစီပြောမလေဒီနေ့အာထုတ်ခါသာဟုတ်ကလားအဲ့တော့ဒါပြောပြီးရင်ယောဂီတို့နှစ်ဖြစ်ငါခုနိုင်တွင်တရားသိခံရပါလိမ့်မယ်ဟင်ယောဂီတို့တရားသိခံရမယ်ဟင်တရားသိခံရတော့မယ်ဆိုလို့များမကြောက်နဲ့မကြောက်အဖို့ကြောက်များသွားမယ်ကြောက်ဘူးလားတို့နင်းနေမှကြောက်ဘူးဟုတ်ဟုတ်ဗျာဟင် အဖိုးကြောင့်အောင်တို့ဘယ်လိုလုပ်ရမလို့အဖိုးကြောင့်အောင်တို့ဘယ်လိုလုပ်ရမလို့ဟင်ဟင်တရားအားထုတ်ရတော့ဟိုတရားသိခါရတော့မယ်ဆိုကြောက်တတ်ပါတယ်မကြောက်နဲ့ဝင်နေနာသီဝါလေးဝင်မလာဘူးလားအဲ့တော့ဝင်နေတော့မှားလိုက်တယ်မမှားလိုက်ဘူးလားဘာပြီလဲပြီတာပြောအဲ့ဒါတရားပဲပြီတာကပြောချင်တဘောပေါက်ပြီဝင်နေဝင်နေတော့မှားလိုက်တယ်ဘာပြီလဲပြီတာပြော ဟုတ်ကဲ့ထွက်တော်ဟောထွက်တယ်လို့မှတ်လိုက်တယ်ဘာပြီလဲတိတာပြုတ်အဲ့ဒါတရားဗျာကဲဘာရှာခဲ့ရမလို့ပါသလားဗျာယောဂီတို့တွေ့တာပါဗျဟင်အဲ့တော့တထိုင်တွင်းမှာဝင်လေထွက်လေကိုမှတ်တယ်ဘယ်နဲ့ချက်အမှတ်မိတယ်တို့ဒါကိုဖမ်းဟုတ်ကဲ့ဘလောက်ထိအမှန်မိတယ်လဲဘလောက်ထိအမှန်မြဲတယ်လဲဘလောက်ထိစိတ်ဝင်စားတယ်လဲတို့ဒါအကဲခံမှာပါပါလို့တဘောပေါက်ပြီ အဲ့တော့တထိုင်တွင်းကိုကိုတွေ့တာလေးကိုပြောပြပါဟင်အဲ့တော့ကာယပြီးတော့ဝေဒနာထင်တယ်အဲ့တော့နာတယ်နာတယ်လို့မှတ်လိုက်တယ်ထင်တယ်ဘာသိတယ်သိတာပြောခဲရင်မလားအဲ့ဒါပြောရမှာလေအဲ့တော့တထိုင်တွင်းမှာအဲ့ဒီဝေဒနာနုပါဒနာဘယ်နှခါရှုရတယ်ရှုနိုင်လို့တွေးတယ်အတွေးသာပြောပြပါသဘောပေါက်သလားမတွေးတာကိုနည်းနည်းမှပြောနဲ့ပူတယ်ပြောနဲ့လူတယ်ပြောနဲ့တွေးတာသာပြောခဲရင်လား တက္ကံဝအတွေးကြံလေးပေါ်လဲတွေးတယ်တွေးတယ်လို့မှတ်လိုက်တယ်ဘာသိလဲသိတာပြောဒီကတော့လဲတွေးတယ်ဟိုပျောက်သွားတယ်ဒါပဲရှိမှာပါဒီစိတ်ဓာတ်နဲ့ဓမ္မကယောဂီတို့ဥသာပေးမဟုတ်ပါဘူးသူ့နေရာကိလေသာစိတ်မထွက်အောင်တင်တယ်ပျော်ခိုးစိတ်ကလေးကိုယ်နဲ့ထပ်ပြန်ရအောင်တင်တယ်ဒါနှစ်ခုပါပဲဟင်ကာယနဲ့ဝေဒနာအရေးကြီးဆုံးတင်တယ်အဲ့တော့တွေးရင်တွေးတယ်လို့မှလိုက်တယ်ဘာသိလဲသိတာပြောကြားတော့ဒီတိုင်းပဲတင်တယ်ကြားတယ်လို့မှလိုက်တယ်ဘာသိလဲသိတာပြော ကြားရမှလည်းယောဂီတို့ဘာသိမှာတို့ကြားရတယ်မှတ်တယ်ပြောက်သွားတယ်ဒါပဲနေမှာပါပဲတီးတယ်မဟုတ်ပါဘူးအာထုခါသာယောဂီတယောက်လေတရားစိတ်ခံတယ်ဆိုတာဒါလေးစိတ်ခံရမှာပါတခြားမပါပါဘူးဟင်အဲ့တော့ယောဂီတို့ဒီကနေ့6နိုင်ရထိုင်ရမှာတင်အဲ့တော့6နိုင်7နိုင်ဟုတ်ကလားနှစ်ချိန်ထင်းတယ်မနေ့က4နိုင်6နိုင်တစ်ချိန်ထင်းတယ်ဟင်အဲ့တော့၄ချိန်ထိုင်တာကို9နိုင်ရရင်လားသိခံရမယ် အဲ့တော့6နာရီထိုင်တယ်တိုကူ6နာရီထိုင်မှတင်တယ်တပြည့်တော့6နာရီထိုင်တယ်အဲ့တော့ဝင်လေထွက်လေလေးကိုတပြည့်တော့ပထမဆုံးဒါစမှရမှာဒါကိုပဲရင်စရှောင်းရမယ်ပင်နိုင်ကမ္မထာမှမရှောင်းဘဲနဲ့တခြားကမ္မထာကိုမရှောင်းပါနဲ့စမှတော့လည်းဒီပင်နိုင်ကစရမှာမဟုတ်လားရှောက်တော့လည်းဒီပင်နိုင်ကိုပဲဒီကထားရှောက်ပြီပါဒါပြီးအဲ့ဒီဝင်လေထွက်လေမှတ်တယ်ဗျဝင်တော့ပဲလို့ဗျထွက်တော့ပဲလို့ဗျ ဘယ်လောက်ကလေးကြာတော့တပည့်တော်ဘုရားစိတ်တည်ပြင်ထွက်သွားတာအဲ့တော့တပည့်တော်တွေးတယ်တွေးတယ်မှတ်တယ်ဗျာပြောက်သွားတယ်ဗျာအဲ့ဒီပြောက်တော့တပည့်တော်နာသီဝပြန်မှတ်တယ်ဗျာဒီတစ်ခါမှတ်တော့ဝင်တော့ပဲလို့ဗျာမှတ်တယ်ထွက်တော့မှတ်တော့ပဲနဲ့ဗျာအဲ့မှတ်တုံးဗျာဒီမာကြီးရပဲလို့ပေါ့အဲ့ဒီမာကြီးမှတ်တယ်ဗျာပထမတော့နာရာကြီးဗျာမှတ်တော့ပုံဆိုးလာတယ်ဗျာဘယ်နဲ့ဗျာနဲ့လာလိမ့်မယ်ဟုတ်တွေ့ရပြောလိုက်အဲ့နာရာပြောက်သွားတော့တက်တာသွားတော့တပည့်တော်နာသီဝမှတ်တယ်ဗျာ မှန်နေတော့မှအတန်နေလာလို့ဘုရားမှားတယ်လေးဌာနကိုစိတ်သွားတာလေးကိုတတိယမှတန်းလိုက်တင်တာထင်တယ်အဲ့ဒီမှတ်ချက်ကလေးတွေတို့လာတင်ပြတာမဟုတ်ဘူးလားဒါပဲထင်တယ်နော်သဘောပေါက်သလားအေးတရားသိခါရတာလည်းမခေရင်မဟုတ်ဗျာဟင်အဲ့တော့ဘုလိုဘလောက်တိအမှတ်ဟိုအမှတ်မြည်တယ်လေဘလောက်တိပြိုကင်းလေးကပြိုသားတက်ပလဲဒါကြည့်ပါပြိုဘလောက်ပင် ပေါက်ပလဲဒါကြည့်ပါ ဟင်စိတ်စိတ်ဘူးလားဟိုဟာလားကြေကြေပြူလားဒါကြည့်မှာဟုတ်ကလားပြေတော့ပေါ့ဗလားအဲ့ဒါတင်ပြမှာနေတိုင်းနဲ့ဒါပဲတင်ပြနေရမှာဟင်အထုတပါမလားဧကေနာကြသို့သာသာ